အားလုံးမင်္ဂလာပါခင်ဗျာဒီနေ့2021ခုနှစ်ဇန်နဝါရီလ3ရက်နေ့ကျွန်တော်ဒီနေ့တရားဆယ်တရားစံဆယ်မြောက်နေ့ပဲဖြစ်ပါတယ်တရားစံတိမ်ဝဲကျွန်တော်တို့မကြခင်စတင်မှဖြစ်မှာမလို့ဆရာတော်ရဲ့ဒီကျွန်တော်တို့နန္ဒနန္ဒငါးပါးဥခိုက်ပြီးတော့ဆရာတော်ကိုမေတ္တာပို့ကာရဝပြုကြပါစို့ ဗုဒ္ဓဂုဏောအနန္တောဓမ္မဂုဏောအနန္တောသန္တာသံဃဂုဏောအနန္တောမတ္တပိတုဂုဏောအနန္တောအာစီယဂုဏောအနန္တောအနန္တောအနန္တငါးပါးကိုရှိခိုးပါ၏ဖေဟာဆရာတော်ရှင်သူမြတ်ဖေဟာတပည့်တော်တို့နှင့်ဝိနည်းတတဝါအပေါင်းတို့သည် အဝေယံဟွန်တုပေးပေးရန်ကင်းကြပါစေအပြပိစာဟွန်တုစိတ်ဆင်းရဲကင်းကြပါစေအနိကာဟွန်တုကိုယ်ဆင်းရဲကင်းကြပါစေ ဒုက္ခိအတ္တနာပရိဟာရန္တုကြကြမမချမ်းသာဖြင့်မိမိတို့ခန္ဓာဝင်ကိုရွတ်ဆောင်နိုင်ကြပါစေဒုက္ခမူစံတုဆင်းရဲဒုက္ခမှလွတ်မြောက်ကြပါစေယထာလာရသမ္ပတ္တိတောမဝိကိစံတုရရှိပြီးသောစိတ်တည်ချမ်းသာမှမြေရောကြပါစေနှင့်ကမ္မတကာကန္တာလင်ကိုယ်ပိုင်ဥစ္စာရှိကြကုန်၏ဆရာတော်ရှင်မြတ်ဖျားဆရာတော်ဘင်းရကင်းပါစေစိတ်ဆင်းရဲကင်းပါစေကိုယ်ဆင်းရဲကင်းပါစေ ကိုစိတ်နှပြကြမ်းကြမ်းမာမာချမ်းသာဖြင့်ခန္ဓာဝင်ကိုသာသနာဝင်ကိုရွတ်ဆောင်နိုင်ပါစေဆရာတော်ဓမ္မမြတ်ဗုဒ္ဓ၏တရားတော်များကိုတင်ယူလေ့ကျင့်ခွင့်ရကြသည်တွင်ထူကျေးဇူးကြီးမားလာပါသည်ရှင်ဗျာတပည့်တော်တို့သည်မြတ်ဗုဒ္ဓ၏တရားတော်များကိုယိုသည်လေးစားစွာတင်ယူလေ့ကျင့်အားထုတ်ပါမည်ရှင်ဗျာ Mm-hmm. ခုန9နာရီထိုးပြီးသွားပါပြီ9နာရီထိုးတော့တရားစခန်းလေးအောင်ပိုင်းအနေနဲ့ကိုညောင်ကိုပြန်ရောက်တဲ့ခါကျတော့မနေ့ကဥပုပ်သီလယူထားတော့အခု9ပါးသီလဥပုပ်သီလဆောက်တည်ခြင်းတဲ့ပုဂ္ဂိုလ်လည်းဆက်ဆောက်တည်လို့ရပါတယ်အခုတချို့ကြတယ်တရားစခန်းကအောင်ပွဲအနေနဲ့ပြီးသွားဆို9ပါးသီလတော့အနည်းဆုံးဆောက်တည်ကြတာပေါ့နော်အဲ့ဒါကုသိုလ်ဖြစ်ဟို7ပါးသီလဆိုတဲ့ပုဂ္ဂိုလ်တွေလည်းဒီသီလပြတ်မသွားပါဘူးကုသိုလ်ဖြစ်ဆိုလို့ရပါ အဲ့တော့ဘုန်းကြီးတချို့ပုံကုန်များအတွက်၅ပါးသီလထပ်ပေးပါမယ်နော်အလုံးလိုက်ဆုံးမယ်အဟံဗန္တိတိတရဏီနာတဟပင်စသီလံတမာရိယာမိဣဒံမေပုံညံဣဒံမေသီလံနိဗ္ဗာန်တပစ္စယော ဟောတုဟောတုအပမဒီနာတမာရိထာအပဗန္ဒီပါရှင်ဖေယဆရာတော်ခဏလေး ရာတော်ကူဟိုဟာဘယ်ဟာထိုးပြရမလဲဆရာတော်အဲဒီနေ့စကေဂျူးလေးထိုးလိုက်ပါဒီနေ့ရက်လေးကြီးညာလိုက်တမတမတမတမပြီးမှဓမ္မနုပဒနာဟုတ်ဒီနေ့ဘုန်းကြီးတို့2021ခုနှစ် ဇန်နဝါရီဇန်နဝါရီလ3ရက်တနင်္ဂနွေနေ့ညနေ9နာရီပေါ့တရားစခန်းအောင်ပွဲအောင်ပွဲမှာဘုန်းကြီးတို့ကျမ်းနေတာဓမ္မနုပဒနာကျမ်းတော့ပေါ့နော်ဘုန်းကြီးတန်နေမြအချင်းချုံပြောပါမယ်ဓမ္မနုပဒနာပဲတိတ်ကျဲတော့ပြီးတော့လေဒီတဏ္ဍပီနဲ့ဆက်တင်မှုရှိတော့အဲဒါလေးပြောပါမယ်ဘုရားဒီဓမ္မနုပဒနာတတိပဋ္ဌာန်၄ပါးဆိုတာကိုထုံးမယ်နော် အရင်တော့ဘုန်းကြီးတို့ကာနုပဒနာပိုင်းတော့ကဒီတိရိပ္ပံ၄ပါးနဲ့ပတ်သက်ပြီးခန္ဓာ၅ပါးနဲ့တွဲပြီးပြောပါတယ်ခုဓမ္မနုပဒနာပိုင်းမှာကြတော့ခန္ဓာ၅ပါးနဲ့တွဲပြီးဖွင့်ထားတယ်တမျိုးတွေ့ရတယ်နောက်ပြီးတော့ဒီခန္ဓာ၅ပါးတွေပေါ်မှာခွဲခြားလိုက်တော့ကာနုပါဒနာဘယ်ဟာရှုတယ်ဝိညာဉ်နုပါဒနာဘာရှုတယ်စိတ်ဓာနုပါဒနာဘာရှုတယ်ဆိုတက်တက်သူကခွဲပြလိုက်ပြန်ကောင်းပါတယ်သူခွဲပြနေနေလေး သတိပ္ပံလေးပါဘုရားဟောတယ်။ဘာတွေလဲဆိုကာနုပဒနာသတိပ္ပံဝေနာနုပဒနာသတိပ္ပံစိတ်တာနုပဒနာဓမ္မာနုပဒနာကာနုပဒနာသတိပ္ပံကဘုရားကဘာအတွက်ဟောလဲရုပ်သက်သက်ကို ရှုဖို့ဟောဒါဓာကြီးလေးပါတက်တက်တို့ပါဒါရုပ်သက်သက်ရှုတာပေါ့နော်ရုပ်သက်သက်ကိုရှုဖို့အတွက်ဘုရားကာနုပဒနာသတိပ္ပံဟောပါတယ်။နောက် ဝေဒနာနုပဒနာတတိပဌာန်တို့ဓမ္မနုပစိတ်တာနုပဒနာတတိပဌာန်ပေါ့ဝေဒနာဆိုခံစားတဲ့သဘောလေးပဲစိတ်တာနုပဒနာတတိပဌာန်ဘုန်းကြီးမြင်နေမြင်သိစိတ်ပေါ့မြင်မြင်လိုက်တော့အသိစိတ်လေးဖြစ်မြင်သိစိတ်ဘုန်းကြီးတာနာထောင်းနေကြားသိစိတ်ဖြစ်တယ်အနန္တအာယုံပြုရင်အနန္တစိတ်ဖြစ်မယ်စားနေစားသိစိတ်ထိနေထိသိမျက်စိမေနာပိဒါတော့ငါးပေါက်ပိတ်ပြီးထားလေစိတ်ထဲမှာတော့အတွေးတွေပေါ့လေဒါတွေကဖြစ်ပါတယ် အဲ့တော့ဝေနာနုပဒနာသတိပဋ္ဌာန်နဲ့စေတနုပဒနာသတိပဋ္ဌာန်ကဘာရှုဖို့ဟောလဲနံတက်တက်ရှုဖို့အတွက်ဟောတာဒါလေးမှတ်ထားဓမ္မနုပဒနာသတိပဋ္ဌာန်ကြဒီယုံနာနှစ်ပါးစုံရောရှုဖို့ဟောတာအခုပြောမယ်ဓမ္မနုပဒနာပြန်ပြောပါမယ်ကာနုပဒနာသတိပဋ္ဌာန်ကဘယ်အတွက်ဟောလဲဘာရှုဖို့ဟောလဲဆိုရုပ်သက်သက်ရှုဖို့ဟောတယ်ဝေနာနုပဒနာသတိပဋ္ဌာန်စိတ်ဓာနုပဒနာကနံတက်တက်ရှုဖို့ဟောပါတယ် ဓမ္မနုပဒနာတတိပဒံကယုံနာနှစ်ပါးစုံရှုဖို့ခေါ်တယ်ဒီလိုလေးမှတ်ထားမယ်နော်ပြီးတော့ဒီဓမ္မနုပဒနာတတိပဒံမှာဖះကဘယ်နှမျိုးဟောခဲ့လဲဆို၅မျိုးဟောတော့အောက်မှာတွေ့လားနိဝရဏပါပါနိဝရဏရှုမှတ်တဲ့နည်းခန္ဓာပါပါခန္ဓာ၅ပါးရှုမှတ်တဲ့နည်းအာယနာပါပါအာယနာ12ပါးရှုမှတ်တဲ့နည်းနော်ဘုဇင်9ပါးပေါ့နံပါတ်၄ကဘုဇင်ကပါပါဘုဇင်9ပါးရှုနည်းပေါ့ သစ္စာပါပါသစ္စာလေးပါရှုနည်းဒီ၅မျိုးနည်း၅မျိုးဟောသွားတယ်အဲ့တော့ဘုန်းကြီးတို့ဒီအောက်မှာဒီသတိပဋ္ဌာန်ကြီးကဘုရားဟောသွားတဲ့ရှုနည်းကတစ်မျိုးထာဝရရှုနည်းကတစ်မျိုးအဲ့ဒါလေးလည်းသိအောင်ဘုန်းကြီးတို့ရေးထားပါတယ်ဒါချုပ်ပြလိုက်ကာနုပဒနာသတိပဋ္ဌာန်ကကြည်ပါဠိတော်နည်းဆိုတော့ဘုရားဟောတာကိုပြောပါတယ်ကာနုပဒနာသတိပ္ပံမှာအလုံးသူ14မျိုးဘုရားဟောထားခဲ့ပါတယ်ရှုနည်းပေါ့ထက္ကရာလည်းအတူတူပဲသူလည်းရှုနည်း14မျိုးပဲပြောပါတယ် ဝေဒနာနုပါဒနာသတိပ္ပံကြတော့ဝေဒနာ၉မျိုးဆိုဘုန်းကြီးပြောခဲ့ပါတယ်နော်ဒုက္ခဝေဒနာဒုက္ခဝေဒနာဥပေက္ခဝေဒနာပြီးတော့တာမိတနိတာမိနာနဲ့ကွဲလိုက်တော့တွဲလိုက်တော့6မျိုးမူရင်း3မျိုးနဲ့ပေါင်းတော့9မျိုးပေါ့ဘုရားကဝေဒနာနုပါဒနာသတိပ္ပံမှာဝေဒနာရှုနည်း9မျိုးပြောပါဒါပေမဲ့ထက္ကရာကြတော့ဒီခန္ဓာချမ်းသာတာဖြစ်ဖြစ်ဆင်းရဲတာဖြစ်ဖြစ်တာမာန်ပဲဖြစ်သူကခံစားတဲ့သဘောလက္ခဏာလေးပဲပြီးတော့မှသဘောရတယ် အဲအာယုံကိုခံစားတဲ့လက္ခဏာသဘောတစ်မျိုးသာဖြစ်တဲ့တွေ့ထကရာကြတော့ဒါတဘာအနေနဲ့ယူတယ်တစ်မျိုးပဲနော်သတိပ္ပဏရှုမှတ်စရာရောဖះကတော့ကိုမျိုးဟောတယ်ထကရာနည်းကြတော့အဲဒီဝေနာနုပဒနာသတိပ္ပဏတစ်မျိုးပဲချမ်းသာတာပဲဖြစ်ဖြစ်ဆင်းရဲတာပဲဖြစ်ချမ်းသာဆင်းရဲတစ်မျိုးပဲဖြစ်ဖြစ်ပေါ်နေမှာပဲဘယ်တော့မှဝေနာမချုပ်သိမှပဲချုပ်မယ်ဒီပုံမှာတွေ့တာနေတဲ့လောဘဒေါသမောဟမာမနာဒီကိလေသာချုပ်အောင်မရှုလို့ရတယ် ခံစားရတဲ့သဘောလေးကတော့ရှိနေမှာပဲအဲ့ဒါဟာဘာလဲဆိုတော့ဝိညာဉ်ဥပဒနာသတိပဋ္ဌာန်လို့ခေါ်ပါတယ်ဒါကြောင့်မို့ထဂရဏိကြဝိညာရှုနိယတမျိုးတည်းမှတ်ထားမယ်စိတ်ဓာနုပဒနာသတိပဋ္ဌာန်ဟောမနေ့ကဘုန်းကြီးတို့ပြောခဲ့တယ်စိတ်ဓာရေးချကြနေတော့ပေါ့စိတ်ဓာနုပဒနာသတိပဋ္ဌာန်16မျိုးရှိတယ်မနေ့ကပြောခဲ့တယ်ဇံရတဲ့ပုဂ္ဂိုလ်16မျိုးလုံးရှုနိုင်တယ်ဇံမရတဲ့ပုဂ္ဂိုလ်ကတော့14မျိုးဇံနဲ့ပတ်သက်တဲ့နှစ်တွဲဖြုတ်ထား ဒါပေမဲ့အထက်ကရာကြတော့အဲ့လို16မျိုးရှုစရာမလိုဘူးဘာဖြစ်လို့စိတ်ဆိုအာယုံတိမှုသဘောတတ်တတ်တိမှုလက္ခဏာလေးပဲဒီအာယုံတိနေတဲ့သဘောလေးကိုရှုဖို့လိုတယ်ကြားတာပဲဖြစ်မြင်တာပဲဖြစ်တွေ့တာပဲအာယုံတိနေတာပဲဒါလေးရှုမှရင်သူကဒါကြောင့်တစ်မျိုးပဲယူတယ်ဓမ္မနုပဒနာကြတော့ဘုရားလည်း၅မျိုးပဲအထက်ကရာလည်း၅မျိုးပဲအဲ့မှာကြည့်လိုက်နော်ဒီပါဠိတော်နီးကြတော့ဘုန်းကြီးတို့တတိပဋ္ဌာန်ရှုမှတ်တဲ့နေရာဒီမှာ 44မျိုးရှိနေတတိပဒံအာယုလေးကိုဆိုတာဘာရောနီဖျားဟောတဲ့နီလို့ဆိုရင်နော်တတိပဒံတတိပဒံရှုခင်းရှုခက44မျိုးရှိတယ်လို့မှတ်ထားမယ်ပါဠိတော်နီဖျားဟောနီအထက်ကရာလို့ဆိုရင်တော့တတိပဒံရှုခင်းရှုခ21မျိုးပဲရှိတယ်ဒါလေးလည်းနားလည်ထားအောင်နော်မှတ်ထားမယ်သူများပြောလို့ကိုကတရားတွေအထုတ်နေဆိုရင်ပြောနေရမယ်ကိုရှုမှတ်တယ်ဟာလေဒီဖျားဟောနဲ့ညီအောင်ပြောနေရမယ်ဖျားဟောဘောင်ကြော်လို့မရဘူးဖျားဟောတဲ့အဆုံးမတွင်ရမယ်ဖြစ်ရမယ် အခုဘုန်းကြီးတို့ဗာပြောမလဲဆိုဓမ္မနုပါဒနာသတိပဋ္ဌာန်ကြောင်းပြန်ပြောမယ်နော်ဓမ္မနုပါဒနာသတိပဋ္ဌာန်နိဝရဏရှုမှတ်တဲ့ဤမပြောခင်ဓမ္မနုပါဒနာသတိပဋ္ဌာန်ကြောင်းစာပြောမယ်ခုနကအပေါ်ကလေးမှတ်ထားမယ်နော်ကာနုပါဒနာသတိပဋ္ဌာန်ကရုပ်သက်သက်ရှုဖို့ဟောတယ်ဝေနာနုပါဒနာသတိပဋ္ဌာန်ကဝေနာနုပါဒနာသတိပဋ္ဌာန်စိတ်ဓာနုပါဒနာသတိပဋ္ဌာန်နှစ်ပါးကပါလဲဆိုနံသက်သက်ရှုဖို့ဟော ဓမ္မနုပါဒနာသတိပဋ္ဌာန်ယုံနာနှစ်ပါးစုံတွဲပြီးရှုဖို့ဘုရားဟောတာအဲတော့ဓမ္မနုပါဒနာသတိပဋ္ဌာန်ဟောတဲ့အခါမှာဘုရားကခုနပြောခဲ့တဲ့ကန္တအခန်းကန္တာ၅မျိုးအနေနဲ့ဟောခဲ့တယ်နိဝရဏရှုမှတ်တဲ့ဤခန္ဓာ၅ပါးရှုမှတ်တဲ့ဤအာယနာ၁၂ပါးရှုမှတ်တဲ့ဤဘုဇင်9ပါးရှုမှတ်တဲ့ဤသစ္စာ၄ပါးရှုမှတ်တဲ့ဤရှုမှတ်ဒီအခန်းကဏ္ဍရှုမှတ်တဲ့အခန်းကဏ္ဍ၅မျိုးဒါပေမဲ့တိတ်ကျယ်တယ်နော်နိဝရဏရှုမှတ်တဲ့ဤလည်းကြာပြီ နားလေသဘောပေါအောင်တော်တော်ပြောတယ်ခန္ဓာ၅ပါးအာယနာစင်ဒါတွေကတော်တော်အရာကြီးဘာကြောင့်မို့ဘုရားကဒီဓမ္မနုပဒနာမှာခန်းကဏ္ဍ၅မျိုးခွဲခြားပြီးဟောရတယ်လေဆိုရင်အရေးကြီးတာကိုပြောခြင်းလို့အပိုင်းကဏ္ဍ၅မျိုးခွဲခြားဟောတယ်ဒါလေးမှတော့နော်ဒီကကဒီကငကိုပါပြီးသားတွေပြန်ပါနေအရေးကြီးတာကိုပြောခြင်းလို့ဟောခြင်းလို့ဆုံးမခြင်းလို့အပိုင်းကဏ္ဍ၅မျိုးခွဲထားတာလောကမှာဘုန်းကြီးတို့အလုပ်တစ်ခုလုပ်တော့မယ်ဆိုရင် ဟုတ်လားလုပ်မယ်ဆိုရင်အရေးကြီးတဲ့လုပ်အရေးမကြီးတဲ့လုပ်ဒီလိုနှမျိုးခွဲရတယ်ခွဲခြားပြီးမှအရေးကြီးတဲ့လုပ်ကိုအရင်ဦးစားပေးလုပ်အောင်အဲ့ဒီဥပမာအတိုင်းပဲနော်ဓမ္မတဘာဝတွေရှုတဲ့အခါမှာလေဒီအရေးကြီးတဲ့အရေးကြီးတဲ့ရှုခွင်းရှုရမယ်အရာအရေးမကြီးတဲ့အရှုနှစ်မျိုးခွဲရမယ်အရေးကြီးတာကိုအဓိကထားပြီးဦးစားပေးပြီးရှုမှတ်ရအောင်အဲ့ဒီလိုဦးစားပေးရှုမှတ်ဖို့အတွက်ဓမ္မတုပဒနာ သတိပဋ္ဌာန်ပိုင်းမှာငကိုကရှုခွင့်ရှုခဲ့တဲ့အကုန်ပြန်ပါဒါတွေကရေးကြည့်လို့ဒါကိုရှုရမယ်ဒါပြောတာဓမ္မနုပဒနာမှာဓမ္မကတပုတ်နုပဒနာတပုတ်ဓမ္မဆိုတော့ဘာပြောရလဲဆိုတော့ပါဠိလိုပြောနေတ္တနေစီဝတဘာဝနေတ္တဆိုတတ္တဝါလည်းမဟုတ်ဘူးနေစီဝအသက်ကောင်ဝိညာဉ်ကောင်လည်းမဟုတ်ဘူးဓမ္မဆိုသဘောလေးတတ်တတ်ပဲရုပ်ရှင်ရုပ်သဘောလေးမြောင်ရှုရနန်းဆိုနန်းသဘောလေးတတ်တတ်လေးဒါလေးမြောင်ရှုရ အခုခန်းအခုခန်းကဏ္ဍကြဒါတိတ်နဲ့နဲလာနော်ဓမ္မဆိုတာဘာလဲမင်းမှတ်တယ်နော်ဒီတတ္တဝါတတ္တဝါငါတို့ကယောက်ျားမိန်းမတတ္တဝါပြောတာလည်းမဟုတ်ဘူးအတ္တကောင်ဝိညာဉ်ကောင်အသက်ကောင်ပြောတာလည်းမဟုတ်ဘူးဘာလို့ရှုရမလဲဓမ္မဆိုရုပ်တဘာဝတက်တက်နာမ်တဘာဝတက်တက်တာဖြစ်တယ်ဒါလေးကိုရှုမှတ်ဖို့ပဲဒါပေမဲ့လို့ဘုန်းကြီးတို့ဘာဖြစ်လဲဆိုတတ္တဝါတဲ့တတ္တဝါတဲ့လူတိုင်းလူတိုင်းဟာကိုယ်တဏ္ဍသူတ္တမသူတ္တဏ္ဍမှာဖြစ်နေတဲ့ ရုပ်တဘာဝနာမ်တဘာဝတရားတွေကိုဗာထင်လဲငါပဲသူပဲအာသားပဲသမီးပဲငါကြောင်းပဲငါအိမ်ပဲအသက်ကောင်းပဲဝိညာဉ်ကောင်းပဲဒီလိုထင်မှတ်နေကြတာပဲဒါတွေဟာရုပ်တဘာဝနာမ်တဘာဝတတ်တဲ့ဖြစ်တယ်လို့ဉာဏ်နဲ့မမြင်ပါဘူးမရှုမှရင်မမြင်ပါဘူးဗျမသိပါဘူးဒီလိုသိဖို့မြင်ဖို့အသိဉာဏ်ရဖို့အင်တန်ရေးကြည့်တယ်ဒီလိုအသိဉာဏ်ရဖို့အတွက်ဓမ္မနုပဒနာကိုရှုရတာဖြစ်တယ်ဒါလေးသဘောပေါက်တာပေါ့နော် အဲ့ဒီထဲမှာဖះကဘာစပြီးတော့ရှုမှတ်တဲ့ဤကိုစအောင်လဲနိဝရဏနိဝရဏဆိုတဲ့အဓိပ္ပာယ်ကိုစပြောမယ်နော်နိဝရဏဆိုတာဘာလဲဆိုတော့ကုသိုလ်တရားတွေဇန်တရားတွေဇန်တရားတွေမတရားတွေဖို့တရားတွေဒါတွေကိုဖြစ်ခွင့်မရအောင်တားမြစ်ထားတယ်ပိတ်ဆို့ထားတယ်ကာကွယ်ထားတယ်ကာကွယ်ထားတဲ့သဘောကိုနိဝရဏလို့ခေါ်ပါတယ်လောကဥမာရင်ပြောရင်ပေါ့ဗျာနေတို့လာတို့မှာအယောင်လေးတွေထွက်တယ်နော် နေတို့လာတို့မှာရောင်လင်းတွေထွက်ပေမဲ့လို့အများအားမထွက်ဘူးနော်ဘာတွေကစီးနင်းတွေဖုံးလန်းနေမယ်ဆိုနေရနေလာရောင်မထွက်ပါမြူကိုတွေဖုံးလန်းနေမယ်တိမ်တွေဖုံးလန်းနေမယ်အသူရိနာမင်းကြီးကာကွယ်ထားမယ်မိကိုဆိုမိကိုဆိုတဲ့မိကိုတွေဖုံးလန်းနေမယ်ဆိုရင်နေလာရဲ့အညစ်ကြေးမထွက်ပါဘူးနော်ဒီအညစ်ကြေးတစ်မျိုးမျိုးပေါ့အညစ်ကြေး၅မျိုးရှိတယ်နေလာကိုဖုံးကွယ်ခြင်းအညစ် အဲ့ဒီလိုဖုံးကွယ်နေတမျိုးမျိုးနဲ့ဖုံးကွယ်ရင်ဒီနေလာအယောင်လေးမထွက်သလိုနော်ဒီနေတော့တောက်ပါမှုလည်းမရှိဘူးရောင်လင်းလည်းမထွက်ဘူးပေါ့ဗျာတော့နောက်တစ်ခုကြံသေးတယ်ဘုန်းကြီးတို့ဟိုတခြားတွေလည်းပြောပါအောင်နော်ဘုန်းကြီးတို့လောကမှာသုံးပြုနေရွှေရွှေကိုသုံးပြုတဲ့အခါလည်းဒီတိုင်းပဲလူတွေအများတနိုးတံလို့ရွှေမှာလည်းခုနဗာဒီတွေ့တာလဲဆို ဒီမှာလည်းအညစ်အကြေးတွေရှိတယ်ဒီညစ်အကြေးတွေရှိနေဒီရွှေရလည်းအယောင်ထွက်တာမရှိဘူးပြူနူးညံ့ပျော့ပြောင်းတာမရှိဘူးဂျင်းဒီတွေရောနေမယ်ဂျီဝါတွေရောနေမယ်ခဲမပြူခဲမနဲ့တွေရောဘုံငွေတွေရောထားမယ်ဆိုရင်တော့ဒီ၅မျိုးတွေอ่ะဗောနဲ့အညစ်အကြေးတစ်ခုခုရောနေမယ်ဆိုရင်အယောင်တောက်ပမှုမရှိဘူးတို့ဒီရွှေကနူးညံ့ပျော့ပြောင်းမှုမရှိဘူးပေါ့နော်အစင်းတန်စာလည်းလှုပ်ဖို့ကက်တယ်တန်ဖိုးလည်းနဲတယ်ဒီလိုပြောပါတော့ ဒီနေတို့လာတို့မှာအညစ်အကြေးရှိသလိုရွှေမှာလည်းဒီအညစ်အကြေး၅ပါးရှိလို့ဘုန်းကြီးတို့စိတ်မှာလည်းအညစ်အကြေး၅မျိုးဝင်နိုင်တယ်အညစ်အကြေး၅မျိုးကဘာလဲဆိုဒါနိဝရဏတရားတွေပေါ့ဗျာနိဝရဏ၅ပါးရှုမှတ်လို့ရတယ်နိဝရဏကိုပြောတော့နံပါတ်၁ကကာမေဆန္ဒနိဝရဏအာယုန်တွေတွေ့လာပြီအကောင်းထင်မှတ်တာပဲအကောင်းထင်မှတ်တယ်နှစ်သက်တယ်လိုလားတယ်ဒီပြောအာယုန်တွေပဲတွေ့ကြုံလာရင်အာဒီအာယုန်နှစ်သက်ပြီး ဟိုငန်းငန်းတက်ဖြစ်တော့ကလေးလေးဆိုတိတ်တိတ်တာနော်သူတို့လိုချင်တော့မြိုင်ငိုတော့တာပဲဒါလူကြီးတွေလည်းဒီတိုင်းပဲလူကြီးတွေလည်းဟန်ဆောင်နေတာရှိတာပဲသူတို့လိုချင်တော့မြိုင်ဒုက္ခတွေဖြစ်တော့ဒါကာမိဆန္ဒနိဝရဏနော်နောက်ဗျာဝရနိဝရဏဆိုတော့အကောင်းမထင်မှတ်ထားတဲ့နော်အကောင်းမထင်တဲ့အာယုန်ကြီးမလိုလားတဲ့အာယုန်ကြီးဒါတွေတွေ့ကြုံလာရင်လည်းဒေါသဖြစ်တာပဲလိုတာမရမလိုတာရတဲ့ခါမှလည်းဟုတ်လား ဒါဒေါသဖြစ်တာပဲပြာဝရနိဝရခေါ်တယ်လူရင်တဲ့အရာတွေဆုံရှုံသွားရင် စိတ်ဆိုးစိတ်ပြက်စိတ်တက်ကြတာဒါတွေအကုန်လုံးဒေါသသဘောဖြာဝရနိဝရသဘောပဲစိတ်မှလည်းဒါတွေကဝင်လာပြီဆိုရင်ညင်ညူးလာတာပဲနော်နောက်ဌိနမိတ်တာဌိနမိတ်တာနိဝရဌိနမိတ်တာနိဝရဝင်လာရင်ကုသိုလ်လုပ်တွေမလုပ်ချင်တော့ပြင်းလာတာညှိငွေ့လာနော် ဆရာလေးလံထိုင်မှအပြော့ပြီးတုတ်ဆုပ်နေတဲ့သဘောနော်ကုသိုလ်ရေးလို့ကောင်းတဲ့အလုပ်ဒီလုပ်မှန်သမျှမှာစိတ်တွေတွန့်ဆုပ်ပြင်းရထိုင်မှနေတဲ့သဘောကဒါဟာထိနာမိတာလို့ခေါ်ပါတယ်နောက်တစ်ခုကတော့ဥဒိစ္စကုက္ကုစစိတ်ဟာအာယုံပေါ်မှာဘလောက်ပဲကတ်ထားကတ်ထားမကတ်ဘူးထွက်သွားတာမျိုးထွက်သွားရုံမကတ်ဘူးလွင်မျောနော်အဲ့ဒါမျိုးပေါ့ဒါဥဒိစ္စကုက္ကုစဆိုတာ အရွယ်ကောင်းစဉ်ခါကျမ်းမာရေးကောင်းစဉ်ခါကကုသိုလ်လုပ်ဖို့မေ့အကုသိုလ်တွေကလုပ်ခဲ့ဟော ကျမ်းမာရေးမကောင်းဘူးဆိုတဲ့အချိန်ညာအဲ့ဒါနောင်တရပြီဒါတွေပြန်ပြန်တွေးပြီးဩငါအရွယ်ကောင်းတော့ငါဒါတွေမလုပ်ခဲ့ရဘူးဒါတွေမကျင့်ခဲ့ရဘူးဒါမျိုးတွေဖြစ်တာဒါကုတ်ကုဆာခေါ်တယ်ခါဒီဒီဩဒိစ္စကုတ်ကုဆာတွေကဘာဖြစ်လဲဆွေမျိုးသားရင်းနဲ့ပြက်စီးရင်လည်းဒါမျိုးတွေဖြစ်တတ်တယ်စီစဉ်ဥစ္စာတွေပြက်စီးမယ်ယောဂါဇွေးတွေဝင်လာမယ် အဲဒီကိုဆောက်တည်ထားတဲ့သီလတွေပျက်စီးမယ်အယူဆတွေမှားမယ်အဲဒီကြောင့်မို့လဲဥဒိစ္စကုက္ကုစဖြစ်ပါတယ်ဘယ်လိုပဲဖြစ်ဖြစ်ပေါ်လို့ဘုန်းကြီးတို့ရဲ့စိတ်ထဲမှာဒါတွေကတစ်ခုပြီးတစ်ခုဝင်နေတတ်တယ်ဝင်နေရင်တော့စိတ်ကမကြည်လင်တော့ဘူးပေါ့ဗျာနောက်ဆုံးတစ်ခုကတော့ဝိသိကိစ္စပေါ့ဝိသိကိစ္စဆိုတာတော့တန်တရားရှိတာပေါ့ဖရာပေါ်မှာလည်းတန်တရားရှိတရားပေါ်မှာလည်းတန်သူကအကုန်လုံးတန်တရားရှိနေတာပဲကိုလှုပ်တဲ့လှုပ်တွေကောင်းတဲ့လှုပ်တွေ နော်တန်တရားရှိတာပဲအခုတရားတွေအထုတ်နေတန်တရားရှိတန်တရားရှိရင်အထုတ်လို့မရဘူးစိတ်ညစ်ကြေးတွေဖုံးသွားနေတာဒီညစ်ကြေးတွေကိုကြွားကြအောင်လို့อ่ะတရားနဲ့ပတ်သက်ပြီးတော့ဘုန်းကြီးတို့ဖခင်ကနိဝရဏရှုမှတ်တယ်ဒီပေါ့ဒီမှာဇာလေးချပြထားတယ်ဒါလေးကတော့အကြမ်းမြင်ပုံเนาะပြီးတော့မှဘုန်းကြီးတို့ရှုမှတ်တယ်ဒီပြောကြတော့ဘာပြောသွားလဲအပေါ်ကအပေါ်ဆုံးကเนาะကိုရှင်အပေါ်ကအောက်နေနေဆွဲတော့အပေါ်ဖုံးနေတယ် အပေါ်ဆုံးကဒါကာမိဆန္ဒနိဝရဏနိဝရဏ6ပါးပေါ့နော်အာယုံအကြောင်းနိဝရဏသမထဝိပဿနာဆိုဒီကောင်းစီလေးတတ်ထားတယ်ကိုယ်တဏ္ဍမှာဒီနိဝရဏရှုမှတ်တဲ့ခါရနိဝရဏဖြစ်မဖြစ်အာယုံတစ်ခုမှာလိုချင်မှုနှစ်သက်မှုဖြစ်မဖြစ်ဒါကြည့်ရတာပါသူကတတိလွတ်နေရင်တတိညာလွတ်နေရင်နိဝရဏဖြစ်တာပါပဲကာမိဆန္ဒနိဝရဏဖြစ်တာဒီကနှစ်သက်တဲ့အာယုံကျုံနေနှစ်သက်နေတာပဲနော်ကောင်းတဲ့အာယုံကျုံလာရင် သူပါနမိတ်ဆိုကောင်းတဲ့အာယုံပြောတယ်နှစ်သက်ဖွယ်အာယုံတွေကောင်းတဲ့တန်ကြားမယ်ကောင်းတဲ့စားစရာလေးတွေ့မယ်ဒါမျိုးတွေပေါ့အဲတတိလွတ်သွားရင်ဒါယောနိတော်မတိကာရခေါ်အာယောနိတော်မတိကာရခေါ်တယ်နော်တတိလွတ်သွားရင်ကာမိသန္တာနိဝရဏဖြစ်မယ်နော်တတိချိနေတတိညာချိနေကာမိသန္တာနိဝရဏမဖြစ်ဘူးပေါ့အောက်ကယောနိတော်မတိကာရနော်ဒီသုဘနမိတ်ကိုဘုန်းကြီးတို့အသုဘနမိတ်ရှုလို့လည်းရတော့ပေါ့အဲဒါမှမဟုတ် ဒီပေါ်လာတဲ့မြအာယုံမှာတတိနဲ့ညာနဲ့ကြည်လိုက်ကြည်တတ်မယ်ဆိုရင်လည်းပဲဒီပေါ်မှာနှစ်သက်မှုတာယာမှုမဖြစ်တော့ဘူးပေါ့ခါကြတော့နှစ်သက်စရာအာယုံအာတုပနမိရှုတတ်ရင်လည်းပဲဒါတတိညာနဲ့ရှုရတာပါဒီလိုရှုတတ်မယ်ဆိုရင်ကာမိဆန္ဒနိဝရဏမဖြစ်ဘူးနော်အဲ့ဒီမှာတမ္ထပိုင်းကြတော့ဒီဇိုင်ကလေးနဲ့ဘုန်းကြီးတွဲပြထားတယ်ကာမိဆန္ဒနိဝရဏဖြစ်နေဘုန်းကြီးတို့တဏ္ဍာမှာစိတ်ဧကကရာမဖြစ်ဘူးတည်ငြိမ်မှုမဖြစ်ဘူးတမာရီမဖြစ်ဘူး အဲ့ဒါမှတ်တာလူအာယုန်ဒီပေါ်မှာဟိုဟာသဘောကျဒီဟာသဘောကျလူတွေဟာဘုန်းကြီးတို့ပါဝင်ပေါ့လေတချို့ကအစင်းကိုနှစ်သက်တယ်တချို့ကြအတန်ကိုနှစ်သက်တယ်တချို့ကအနံ့ကိုနှစ်သက်တယ်တချို့ကြတော့စားစရာနှစ်သက်တယ်တချို့ကြပစ္စည်းထူဆန်းလေးတွေသိမ့်များတခုခုတော့သွားညှိနေတယ်ချို့ကဒီ၅မျိုးလုံးအကုန်လုံးဖြစ်နေပြန်အဲ့လိုမျိုးဒီအာယုံ၅ပါးပေါ်မှာသိနှစ်သက်မြန်လို့ဘယ်နည်းတော့မှဧကဂရမဖြစ်ဘူးဗျတမာရီမဖြစ်ဘူး နော်ဧကကဆိုတော့ဟိုအာယုံသဘောကြလဲဒီအာယုံသဘောကြလဲဟိုအာယုံလိုက်လဲဒီအာယုံလိုက်လဲမဆုံးနိုင်အောင်နဲ့အဲတော့ကာမိဆန္ဒနိဝရဏမဖြစ်မှဧကကရာဖြစ်တယ်ဧကကရာဖြစ်နေရင်လည်းကာမိဆန္ဒနိဝရဏမဖြစ်ဘူးဒါကြောင့်မို့အဲ့မှာကြည်လိုက်စဉ္ညာနှလုံးသွင်းတိုင်းကာမိဆန္ဒနိဝရဏမဖြစ်ဘူးစဉ္ညာနှလုံးသွင်းတိုင်းကာမိဆန္ဒနိဝရဏမဖြစ်ရင်ဧကကရာဖြစ်တယ်ဒီမှာတော့ယောနိတော်မနတိကာရလို့ခေါ်တယ် တတိနဲ့ညာနဲ့ကြည်တာမျိုးရှောနိတော်မနိတိကတော့မကြည်တိုင်းတတိနဲ့ညာနဲ့ဝိပဿနာပိုင်းညာတတိနဲ့ညာနဲ့မကြည်တိုင်းကာမိဆန္ဒဖြစ်မယ်တတိနဲ့ညာနဲ့ကြည်တိုင်းကာမိဆန္ဒနေဝင်တော့မဖြစ်ဘူးဒီလိုမှတ်ထားမယ်နောက်တစ်ချက်ပြပါရနော်မနစ်သက်ဖွယ်ရအာယုန်နေကျုံလာရင်အာကိုကတတိလွတ်ပြီးတော့ဒေါသဖြစ်နေတတ်တယ်နော်ဒါလေးကိုတတိလေးနဲ့ ဆင်ញနှလုံးသွင်းမယ်သုံးဖို့မေတ္တာဘာဝနာ ပြောင်းလိုက်မယ်ဆိုရင်လည်းဒါတတိနဲ့ညာနဲ့မေတ္တာဘာဝနာလည်းသုံးရတော့ဆင်ញနှလုံးမသွင်းတတ်ရင်ဒီနှစ်မနစ်သက်ရှာအောင်နေကြုံလိုက်ဒေါသဖြစ်တာပေါ့ပြာဝဒနေဝင်တော့ဆင်ញနှလုံးသွင်းတတ်ရင်တော့ဒီမှာဒေါသမဖြစ်ဘူးပေါ့ဗျာဒေါသမဖြစ်မှာပီတိဆိုတာဖြစ်ပါဒေါသဖြစ်နေပီတိကမဖြစ်ဘူးဒါလေးမှတ်ထားပေါ့နောက်ဌိနမိတာတရားလုံးမှာမပြောတာပြင်းတာဟုတ်လား ကိုယ်လက်တွေဆန်တဆန်ဖြစ်တာအစတော့စပြီးနေဟုတ်လားအစီရေးပြီးတော့လေးလံထိုင်းမိုင်းနေတခါရကြလဲကိုယ်အထုတ်နေတဲ့ကမ္ဘာမတိုးတက်တဲ့ခါစိတ်တက်တကြအဲ့ဒါထိနာမိတာသဘောပဲမလုတ်ချင်တော့လို့လည်းမထူပါဘူးငါပါရီပါတာမဟုတ်ပါဘူးဒါမျိုးတွေရှောက်တွေးဘူးဒါလုံးနဲ့စိတ်တက်ကြအဲ့ဒါဆင်ញင်နှလုံးမသွင်းတတိနဲ့ညာနဲ့ဆင်ញင်နှလုံးသွင်းမှုမရှိရင်မသွင်းတိုင်းထိနာမိတာဖြစ်တယ်လို့မှတ်ထားမယ်နော် အဲဒီဟာတွေကိုတတိနဲ့ညာနဲ့တင်းတင်းချင်းချင်းအထုတ်ရတယ်ခုနက မပြောတာတို့ဘာလို့နော်အာရဘစတင်အထုတ်နေခမဓာတ်ဆိုတာဘာလဲဆိုပြင်းယူမှလွတ်အထုတ်တယ်ပရကမဓာတ်တို့ရအထုတ်ခြင်းအလွန်ထက်သန်သောဝိရိယဒါကတော့ဘုန်းကြီးတို့ကံဖွင့်ကရဏပြောပါတယ်ေကိယတုတ်ထဲမှာကြအတုံးလုံးတစ်မျိုးတဏှာနဲ့တဏှာမတူထထကရအပေစကားလေးတွေဌိနမိတ်တာလွတ်အောင်ကတော့တာမအထုတ်လို့မရဘူးဗျာ အာခေါင်းကလည်းမကိုယ်ကလည်းမဒီလိုခတ်တင်းနေပေါ့နော်အဲ့ရနေစိတ်ကလည်းခတ်တင်းနေအထောက်ဒါမလွတ်လွတ်အောင်လုပ်မယ်ဒါမျိုးပေါ့ယောနိတော်မူတိကာရစဉ္ညာနှလုံးသွင်းထိနာမိတာမဖြစ်ဘူးဘုန်းကြီးတို့မေဂယသုတ်တန်ကြတော့ဒီဝီရိယနဲ့ပတ်သက်ပြီးတော့ပထမထာမဝါဆိုဒီလိုသုံးတာအာကိုကလည်းကိုဆွမ်းလည်းပြည့်စုံမယ်စိတ်ဆွမ်းလည်းပြည့်စုံမယ်ကိုဆွမ်းဆိုခန္ဓာကိုယ်ကြီးညာတော့ပြင်ဒီပြင်းညီငယ်ညီငယ်တယ်ပြင်းလာကောင်းတယ်ငိုက်ကြတယ်ဒီလိုပေါ့အဲ့လိုပြန် အဲ့ဒီကကြကိုယ်ကလည်းမခေါင်းကလည်းမဒီလိုပေါ့ဒါကိုကိုဆွမ်းလို့ခေါ်တယ်စိတ်ကလည်းဒီမှစိတ်ဒီအာယုဒီအနာဘာနာအာယုမဲ့ဖြစ်ပြီးဝါယောဒဖောင်းပေမဲ့ငါကပ်အောင်လုပ်မယ်စိတ်ကလည်းတင်းတင်းချင်းလုပ်ရတယ်စိတ်ကလည်းစိတ်ဆွမ်းရှိရတယ်ပြီးတော့ခါကျဒါန်လပရကမောအဲ့ဒီအာယုမှာမြင်းအောင်ဆွဲအောင်လုပ်ရမယ်အဲ့လိုတဆင်ချင်းပြောတာဒီပုံစံနဲ့အတူတူပဲအာရမတ္တနေခမတ္တပရကမတ္တ ပြီးတော့အနိခိတတူတော့ကုသလေသူဓမ္မေဒီကုသိုလ်တရားတွေမှာကိုလိုချင်တဲ့ပန်းနာမရောက်ရင်လက်မြောက်အရှုံးမပေးဘူးမရရအောင်လုပ်မယ်ဆိုနောက်မဆုတ်တန်းလောက်တာအဲ့ဒါဆိုဌိနမိတာနိုင်တယ်နော်ဌိနမိတာမဖြစ်တော့ရင်ဒါဝိတ္တဇာနေဖြစ်တော့ဝိတ္တဇာနေဖြစ်နေတဲ့ဌိနမိတာမဖြစ်ပါဘူးဒါမျိုးမှတ်ထားမယ်နော်အဲအောက်ကိုဆက်ကြည့်မယ်ဩရိစာကုက္ကုစာဩရိစာကုက္ကုစာဆို စိတ်တွေမငြိမ်းအေးတာပြဿနာတွေကြုံမယ်လောကထဲမှာဒီနေ့ယောဂီတွေဟုတ်လားနေဘဝနေနီနေစဉ်နေနီနေနေစဉ်နေနီဒါကနနာပြောကြအောင်ငြိမ်းအေးစွာနေတတ်ဖို့ဆိုတာကတော့တတိနဲ့ညာနဲ့နေတတ်မှာတတိလွတ်နေရင်တော့လောကမှာပြဿနာဘုံကြီးဖြစ်လူဖြစ်ကျုံနေတာပဲတတိလွတ်နေရင်တော့ဒါကြီးနဲ့ပတ်သက်ပြီးတော့စိတ်ကမငြိမ်းတော့ဘူးပူစရာပဲလျှောက်တွေးနေစိတ်မအေးစရာပဲတခုပြီးတခုတခုတခုတွေးနေဘယ်တော့မှမငြိမ်းတော့မအေးတော့ ဒါတတိညာလို့တာဒါကိုငြိမ်းအောင်ပြန်လို့အေးအောင်လုပ်ရတယ်ကြည်တာတတိနဲ့ညာလေးနဲ့ဒါကိုမငြိမ်းရတဲ့စိတ်လေးလည်းကြည်နိုင်တယ်သုံးဖို့ငြိမ်းအောင်ဖရာခုံတော်လေးပွားတာလို့မေတ္တာလေးပွားတာလို့တရားကိုထိထိမိမိလေးအထောက်တာလို့မငြိမ်းရတဲ့စိတ်ကပျောက်သွားမငြိမ်းသွားမယ်ချို့ယောဂီလေးတွေ့တော့ဘုန်းကြီးကျင့်တတ်တယ်ရှောက်ကြတာလေးတော်တော်ကောင်းပါငြိမ်းသွားဒါတတိကပ်ပြီးတော့ညံဖြစ်လာတဲ့အချိန်မှာဒီစိတ်တွေအလိုလိုငြိမ်းရသွားဘုန်းကြီးတို့ပြောစရာမလို သူ့အသူကိုဖြစ်တွေ့လာကြုံလာတယ်အဲ့လိုမျိုးဖြစ်စေခြင်းနော်တော်တော်လေးတွေ့ရပါတယ်ဒါမျိုးလေးတွေနော်တကယ်တကယ်ကိုတတိနဲ့ညာနဲ့ရှုမှတ်လို့တတိရှုတတိကတ်တဲ့ခါမှာတော့ဝီရိယလိုတာပေါ့နော်ဝီရိယလိုလို့တတိဝီရိယအကုန်နဲ့တတိကတ်သွားမှလာပြီးဟောဒီယုံနံတဘာဝတွေအမှန်တိုင်းသိလာမှန်တိုင်းသိလာတော့စိတ်မချမ်းသာဘူးစိတ်ပူပန်မှုဒါနဲ့ပတ်သက်လို့မရှိတော့အေးသွားငြိမ့်သွားတယ်ဒါကြီးဒီပေါ်မှာတွေ့မှုတာမှုမရှိဘူးပေါ့ဗျာ ဒီယုတ်တရားတွေကပေါ်ပြီးပြောက်ဖြစ်ပြီးဖြတ်ပေါ့ဘုန်းကြီးတို့နေဗီတာညာနဲ့သဘောအဲ့မှာပြောတာရှိတယ်နော်ယုံနာသဘောတွေရဲ့ပထမအပြက်တွေကျမြင်နေမယ်အပြက်တွေမြင်နေတဲ့အခါကျတော့ချိန်မြေလူဆိုတာတရားမှာပါလားဒါမျိုးလေးဖြစ်လာအဲ့ရနဲ့တဆင်ကြောက်ရှာဖြစ်မြင်လာယုံနာတရားတွေအကောင်းမထင်အပြစ်မြင်လာတော့အပြစ်ကျမြင်လာကြီးယုံနာတရားမှာစိတ်ပြက်လာတယ်ညှိငွေလာတယ်ဒီညာမရမီက ဒီလိုညာစိတ်ပြက်တဲ့ညီငွေတဲ့ညာမရခင်အာလက်ရှိဘဝပြောတာပဲဘုန်းကြီးလည်းဘုန်းကြီးဘဝလူကလည်းလူဘဝပြောတာပဲနတ်လည်းနတ်ဘဝကိုယ့်ဘဝကိုနှစ်သက်သားရနေချာသဘောကျတယ်ဟောဒီညာရလားယုံနာနေရမပြပေါ်ပြပြပေါ်ပြပြဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဒီလိုမြင်လာတကမလို့ကျင်တော့ညီငွေလာဥပမာပေးထားတော့ငါတငါတဲ့တယောက်ကငါဖတ်နေရေထဲမှာသွားနေတဲ့ငါးတွေကောင်တွေ့တယ်ငါဆိုပြီးဖန်ဆုပ်လိုက်တာပေါ့လေပဲနာနေဖန်ဆုပ်လိုက်တော့ ဖမ်းဆိုပြီးအပေါ်ဆွဲကြည့်တော့မွေဆိုကြီးဖြစ်နေဒါကြီးဘယ်လိုကျင်တော့မလဲမွေဆိုမှန်းသိတော့ဟုတ်လားစိတ်ပြည့်ညီငွေစိတ်ပြည့်ညီငွေသူ့ကိုလုံဆုတ်ကင်မှထားဖို့မရှိတော့စိတ်ပြည့်ညီငွေပါဒါရောလွတ်ချပြလိုက်တာအဲ့ဒီလိုသဘောမျိုးပါနော်အဲတရားတွေတကယ်မြင်လိုက်အဲ့လိုဖြစ်လာတာဒီဟာတွေကလွတ်အောင်လုပ်တော့တာပေါ့ဒီမငြိမ်းတာတွေကိုမလိုချင်တော့ပူတာတွေမလိုချင်တော့အဲတော့ငြိမ်းမှုကိုလိုချင်လာတယ် နော်ငြိမ်းရဲ့အရာသာသိသွားတဲ့တရားတွေပါတကယ်တတိညာနဲ့ကတ်သွားတယ်ဒီတော့စိတ်တွေငြိမ်းနေရင်ဒီပူလောင်နေတဲ့စိတ်တွေပြန့်လွင့်နေတဲ့စိတ်တွေမဖြစ်တော့ဥဒေသာကိုယ်စားမဖြစ်ဘူးဒါကိုယောနိတော်မလေးတွေကတော့ခေါ်တယ်တတိညာရှိတာကိုယောနိတော်တတိညာလွတ်နေတတိလွတ်နေအာယောနိတော်မလေးတွေကတော့ဖြစ်တယ်ဒါမှတ်ထားမယ်နော်အဲတော့ ဩရိဇကိုကိုစာမဖြစ်ရင်ဒုက္ခချမ်းသာနေတယ်ဒုက္ခကြလှုပ်ရှားပြီးချမ်းသာတယ်ဥပ္ပခါကြတည်ငြိမ်ပြီးချမ်းသာတယ်ပေါ့လေနောက်ဆုံးဝိသိကိစ္စတန်တရားဖြစ်တာယောနိတော်မလေးကအယောနိတော်မကတတိညာလွတ်နေတော့ရှောက်ပြီးတော့တန်တရားတွေဖြစ်နေတယ်ကိုမှတ်နေကြအောင်လေတတိလေးကပ်ပြီးမှတ်နေလို့ဒီပေါ်မှာတန်တရားအလိုလိုကင်းသွားတယ်ဓမ္မမြင်မှတရားမြင်တယ်တရားမြင်မှဖရာမြင်တယ်တရားမြင်မှတန်ခါဆိုလည်းမြင်တယ်နော်လို့လို့ဆိုရင် ဘုန်းကြီးတို့ဘုန်းကြီးတွေဟာဘာတို့တော့လူချင်းချင်းပဲဘာလေးစားစရာလိုလဲဒါမျိုးဖြစ်တာဘာဖြစ်တရားမှမမြင်တော့တရားမမြင်တော့တန်ခါလည်းမမြင်ဘူးတရားမမြင်တော့ဖရာလည်းမမြင်ဘူးအဲ့လိုဖြစ်တာတရားမြင်မှသီလတွေကိုလည်းရိုသေလေးစားဆောင်ထင်းခြင်းနဲ့စိတ်ပေါက်တယ်နော်တရားတွေမြင်သွားတော့ဩတကယ်ကိုတဘာဝတရားတွေဆိုတာလည်းမြင်လာပြီကြောင်းကျိုးဆက်ဆက်ဖြစ်တဲ့တဘာဝတရားတွေပဲလို့မြင်လာတယ်ဒါမျိုးပေါ့ ဒါတွေကတော့တရားမြင်အောင်ရှုရတော့ဗောနော်တရားမမြင်သေးရတော့တန်တရားဖြစ်မှာပဲတတိလွတ်နေတဲ့တန်တရားဖြစ်မှာပဲနော်တတိလွတ်နေရင်ဝိသေကိစ္စဖြစ်မယ်တတိနဲ့ရှုမှတ်နိုင်မယ်ဆိုရင်တော့ဒါဝိသေကိစ္စမဖြစ်ဘူးပေါ့ဝိသေကိစ္စမဖြစ်ရင်ဝိစာဝိစာရဇာနေဆိုတာဒါတွေဖြစ်တယ်ပေါ့ဗျာဒါမှတ်ထားမယ်အဲ့တော့ဒီမှာနောက်တစ်မျက်နှာကိုကြည့်ကြော်လိုက်ပါနောက်တစ်မျက်နှာ ရှုမှတ်တဲ့ဤအကျဉ်းချုပ်ကဘာလဲဆိုရင်အောက်မှာအဲ့မှာနိဝရဏရှုမှတ်ဒါလေးမှတ်တာနော်ရှုမှတ်တဲ့ဤဘုန်းကြီးတို့ဘာရ6ပါးမှာအာယုတစ်ခုခုထင်လာတယ်မြင်လာတယ်ကောင်းတဲ့အာယုမြင်လာတဲ့အခါမှာလိုချင်တဲ့စိတ်ဖြစ်တယ်နော်ဒီစိတ်နဲ့တူစေတသိက်တွေဖြစ်ဒီစေတသိက်ထဲမှာ လောဘဆိုတဲ့လောဘဆိုတဲ့လိုချင်တတ်နေတဲ့လောဘဆိုတာဖြစ်တယ်ဒါဟောကာမိဆန္ဒနိယနာခေါ်တယ် နောက်တစ်ခုကြုံလာပြီဆိုဒါကို तू ကဆင်ញခိုင်းတာအကြောင်းလေရှုဒီနိဝရဏရှုမှတ်တဲ့နေရာဒီငကိုယ်လုံးကလို့တာမန်ဖြစ်ဖြစ်စဉ်လေးတွေရှုမှတ်ခိုင်းတော့မို့အကြောင်းကိုလည်းရှုရတယ်ဖြစ်နေတဲ့နိဝရဏကိုလည်းရှုရတယ် तू ကအဲ့လိုသွားတယ်နိဝရဏဖြစ်ရင်လည်းနိဝရဏဖြစ်တဲ့အကြောင်းနိဝရဏလည်းရှုအောင်ဖြစ်နေတဲ့နိဝရဏလည်းရှုအောင်နိဝရဏဖြစ်တဲ့အကြောင်းကိုလည်းရှုအောင်နိဝရဏမဖြစ်တော့ဘူးဆိုနိဝရဏမဖြစ်တဲ့အကြောင်းကိုလည်းရှုအောင်မဖြစ်တဲ့နိဝရဏကိုလည်းညာနဲ့သိရမယ်ဒါမျိုးသွားတယ် နော်ငါကြအဲ့မှာကြည်လိုက်အာယုန်တခုတွေ့လာပြီကြုံလာပြီဆိုကိုယ်မှာနှစ်သက်တဲ့စိတ်ဖြစ်မဖြစ်ကြည်လိုက်ဖြစ်နေတာနိဝရဏဖြစ်တာဘာဖြစ်လို့ဖြစ်လဲဆိုတတိညာလွတ်နေလို့နော်ဒါအကြောင်းပဲနော်တတိနဲ့ညာနဲ့ကြည်နေမယ်ဒီဝဏဒီနိဝရဏမဖြစ်တော့ဘာဖြစ်လို့တတိနဲ့ညာနဲ့ကြည်တတ်တော့ဒါဒီဒါနိဝရဏဖြစ်ခြင်းကြောင်းရင်ပါဠိလိုပြောရင်အာယောနိတော်မနိတိကတော့ တတိလွတ်နေလို့နိဗ္ဗာန်ဖြစ်တယ်တတိရှိနေကတ်လို့ရတယ်ဒါကိုပြောပါနိဗ္ဗာန်မဖြစ်ခြင်းအကြောင်းအရာပါလေတတိညာရှိလို့တတိညာရှိတော့ဒီနာဖြစ်တော့ဖြစ်တော့ဗျာဒါပေါ်ပြီးပျောက်သွားတော့မျိုးပြောတော့သူက၅ချက်ရှိပါတယ်ပြီးတဲ့အခါကျတော့ဒီနိဗ္ဗာန်တွေကဘယ်ရောက်မှဒီကာမိဆန္ဒနိဗ္ဗာန်ဘယ်ရောက်မှမပေါ်တော့မှလဲဒါကိုလည်းညာနဲ့ဆင်ញင်ရပါတယ်နော် ဘယ်မှပေါ်မပေါ်တော့လဲဆိုဘုန်းကြီးအရိယမညာရမှဒါတွေကမပေါ်တော့ဘူးသူကတော့အဲ့လို၅ချက်ရှုရပါတယ်နော်အဲ့တော့ပြန်ပြောပါမယ်ကိုယ်တဏ္ဍမှာကောင်းတဲ့အာရုံတွေတွေ့ကြုံလာရင်ကိုယ်စိတ်ထဲမှာနှစ်သက်မှုဖြစ်မဖြစ်နှစ်သက်မှုဖြစ်ရင်ဒါကာမိဆန္ဒနိဝရဏတတိလွတ်နေလို့နိဝရဏဒါကာမိဆန္ဒနိဝရဏဖြစ်တာအဲတော့တတိလွတ်ခြင်းတတိလွတ်တာအကြောင်းအာယောနိတော်မိတိကတော့ကောင်းတယ်လွတ်ခြင်းကြောင့်မို့ဒီကာမိဆန္ဒနိဝရဏဖြစ်တာ အဲ့ဒါကိုလည်းသိရမယ်လို့ဘုရားဟောတယ်ရှုတဲ့အခါနိဝရဏမှာနော်အော်ငါတတိလွတ်သွားတယ်တတိလွတ်လို့ဒီနိဝရဏဖြစ်တာပဲအဲ့တော့တတိလွတ်သွားတဲ့သဘောကကာမိသန္တာနိဝရဏဖြစ်ခြင်းအကြောင်းဖြစ်သွားတယ်အဲ့ဒီတတိလွတ်သွားတဲ့အာယောနိတမဏိကာရကိုလည်းရှုမှတ်ရမယ်ဆင်ញံနှလုံးသွင်းပြီးရှုတတိနိဝရဏဖြစ်နေတာကိုလည်းရှုမှတ်ရမယ်တတိလွတ်သွားတဲ့အာယောနိတမဏိကာရကိုလည်းကာမိသန္တာနိဝရဏဖြစ်ခြင်းအကြောင်း ဒါကိုလည်းရှုရမယ်တတိလွတ်ခြင်းကြောင့်မို့ဒီနိဝရဏလေးဖြစ်နေလိုခြင်းနှစ်သက်မှုသဘောလေးဖြစ်နေဒါလည်းရှုရမယ်ဒါလေးကိုတခါခုနကတတိနဲ့ညာနဲ့ပြန်ညာငါနှစ်သက်လိုခြင်းနှစ်သက်မှုတွေဖြစ်နေတယ်ဒါလေးကိုတတိနဲ့ညာနဲ့ကြည်လိုက်ပြန်တယ်ကြည်လိုက်တခါဒီနိဝရဏပျောက်သွားပြန်ကာမိဆန္ဒနေအဲ့ဒါကြတော့တတိနဲ့ညာနဲ့ရှုတတ်လို့ဒီကာမိဆန္ဒနိဝရဏပျောက်တာအဲ့တော့တတိနဲ့ညာကယောနိတော်မူတိခါတော့ခေါ်တယ်ကာမိဆန္ဒနိဝရဏပျောက်ခြင်းအကြောင်းကယောနိတော်မူတိခါတော့ ဒီယောနိတော်မလေးတေကာရကိုလည်းရှုရမယ်ပြီးတော့ပျောက်သွားတဲ့ကာမိဆန္ဒနိဝရဏကိုလည်းရှုရမယ်ဒါဟုတ်နော်အဲတော့အများကြီးတော့ရှုစရာမလိုပါဘူးကိုကဒီနိဝရဏပေါ်လာရင်ပေါ်တယ်ဆိုတာကဘာဖြစ်လဲတတိညာလွတ်နေလို့ပဲဒါပဲတမာရီအားမကောင်းရင်တော့ဒါရှုဖို့နည်းနည်းခက်တော့ဘူးလေဒါညံပိုင်းနေဖြစ်တာဒါကြောင့်ဘုန်းကြီးတို့တမာရီတမာရီတမာရီတမာရီဒါခဏခဏပြောနေတာတမာရီအားကောင်းလာသူကသူ့ကိုရှုတတ်လာတယ်ဒါတွေနော် ဒါလေးပဲကိုယ်ကိုပြအမှတ်ထားအောင်နံပါတ်6ကတော့နည်းနည်းရှုရခဲ့တယ်ဒါကတော့ဟိုနောက်မှတကယ်မဖြစ်ပေါ်နိုင်တာအရိယာမေညာမှဒါတွေကမဖြစ်ပေါ်နိုင်တာဒါလေးကိုလည်းရှုမှတ်ရမယ်ဆိုဒါကိုပြောတယ်အ ਨੇ ဆုံးဘုန်းကြီးတို့ဒီထဲမှာနောက်ဆုံး6ချက်ကတော့ရှုမှတ်5ချက်ပေါ့ဗျာဘယ်တော့မှသူကစဉ်းစားတော့ထည့်ထားတယ်ရှုနည်းကတော့5မျိုးပဲဘုရားဟောတာအဲ့ဒီ5ချက်ဥမာကိုယ်တဏ္ဍမှာဒေါသဖြစ်နေလားရှုမှတ်နေသိပါတယ်ဗျာဒီကဒေါသအတွေ့တွေကို ဒေါသတွေဒေါသတွေးတွေဝင်လာရင်ဒါရှုမှတတိလွတ်နေဟုတ်လားငကုံတော့ကမကျေနပ်တာတွေငကုံတော့ကအဆင်မပြေကြတဲ့ပုံကိုပြန်ပေါ်တယ်။အိုးအရင်တော့ကဘယ်လိုမှမပေါ်ဘူးထင်တာတွေပြန်ပေါ်လာတတ်တယ်။အဲ့ဒါလွတ်သွားလို့တတိညာလွတ်သွားလွတ်သွားတယ်လွတ်သွားရင်ဟောငါဘာဖြစ်လို့ဒီလိုဖြစ်တယ်လဲဒီဒေါသတွေဖြစ်လဲတတိညာလွတ်နေအဲ့ဒီတတိညာလွတ်တဲ့အာယောနိတော်မလေးတွေကတော့ရှုရမယ်ဒါပေါ်ပြီးပြောင်းမြင်အောင်ရှုနည်းနည်းတော့ခက်တော့ပေါ့အဲ့ဒီဟာအကြောင်းကိုဒီ ဒေါသဖြာပါဒနိဝရဏဖြစ်တယ်ဒီဖြာပါဒနိဝရဏလေးကိုလည်းပြန်ရှုအဲ့လိုရှုရမယ်အဲ့ဒါကြပါလေတတိနဲ့ပြန်ရှုတာပါတတိနဲ့ရှုလိုက်လို့ရှိရင်ခုနကလွတ်သွားတဲ့တတိညာလည်းပြန်ပြီးတော့ပေါ်ပြီးပြောက်ဖြစ်နေတဲ့ဒေါသလည်းပေါ်ပြီးပြောက်မြင်လိုက်မယ်ဒေါသနိဝရဏဖြာပါဒနိဝရဏဘာလို့ပြောက်လဲမင်းရှုတတ်လို့ယောနိတော်မလေးကဆင်ញံနှလုံးသွင်းတာအဲ့ဒါအကြောင်းပဲပြောက်တာအကျိုးပဲနိဝရဏပြောက်သွားတဲ့ဖြာပါဒနိဝရဏလည်းရှုရမယ် အဲ့ဒါကတော့နိဝရဏရှုမှတ်တဲ့နည်းပဲနော်သူကတော့အကြောင်းလည်းရှုရမယ်အကျိုးလည်းရှုရမယ်ဒါပြောလို့ရင်ပါပေါ့ဒီလိုရှုတတ်ဖို့အရေးကြီးပါတယ်နော်ဒီပြန့်လွင့်တယ်နော်ဒီထဲမှာပြောရရင်ကာမိစ္ဆန္ဒတွေကထိနာမိတာအိတ်ချင်ခံမိပြီးတဲ့စိတ်ဖြစ်တယ်ဘာဖြစ်လို့အိတ်ချင်ခံမှုဖြစ်လဲကိုတတိလွတ်နေလို့အိတ်ချင်ခံမှုဖြစ်တာပဲဒါတွေပေါ်လာရင်ရှုမှတ်ရှုမှတ်တတ်ရင်ရှုမှတ်တဲ့တတိညာကအကြောင်းထိနာမိတာပျောက်သွားတာအကျိုးပေါ့ ဒါမျိုးလေးအဲ့လိုရှုမှတ်ပေးရမယ်နောက်တစ်ခုကတော့ဗာလဲဥဒိစ္စကိုဥစ္စာအာစိတ်တွေထွက်နေတယ်ပြန့်လွင့်နေတယ်ပူပန်းနေတယ်စိတ်တွေမကြည်ပလင် ဖြစ်နေတယ်တတိလွတ်နေဒါတွေကလာမှာပဲအဲ့တော့တတိနဲ့ပြန်ပြီးတော့ဆွဲမြောင်ပြန်ရှုစာပိုင်းတော့ကြောင်းကျုံမမြင်ပါဘူးနောက်တော့သမာဓိအားကောင်းလာတဲ့ခါကျဒီအကြောင်းကျိုးကမြင်ပါတယ်တဖြည်းဖြည်းနဲ့ဘုန်းကြီးတို့ကတခါတလေနားထောင်နေဆိုတာယောဂီတွေကိုတရားစစ်တယ်ဆိုတာဒါလေးတွေ နော်ဒီအခြေအနေရောက်မှတချို့ကတမာရီအားကောင်းမှဒါတွေရှုလို့ရဒီတမာရီအားမကောင်းမှနဲ့စစချင်းမမြင်ပါဘူးနားလေဟုတ်လည်းခက်ခဲပါသူကဉာဏ်ပညာကျင့်စဉ်တွေကိုဉာဏ်ပိုင်းဉာဏ်နဲ့ကျင့်ရမယ်အလုပ်တွေဆိုအတော်သက်မလွယ်ဘူးဒါပေမဲ့ကြိုးစားရင်ဖြစ်နိုင်ပါဒီတော့တတိလွတ်နေရင်ဩရိစာလည်းဖြစ်နိုင်တယ်ကိုယ်ဥစာလည်းဖြစ်နိုင်တယ်အဲတော့ဟောငါတတိလွတ်သွားတော့ဒီဩရိစာကိုယ်ဥစာဖြစ်သွားတော့ပဲအဲတော့လွတ် အာယောနိတော်မတိကတော့ဒါကိုလည်းရှုမှတ်လို့ရပါတယ်လွတ်ချင်းကြောင့်မို့တတိလွတ်ချင်းကြောင့်ဉာဏ်ပညာလွတ်ချင်းကြောင့်ဥဒိစ္စကိုယ်စားဖြစ်တယ်ဒါကိုလည်းရှုမှတ်အဲ့ဒါကြတော့တတိနဲ့ဉာဏ်နဲ့ပြန်ကြည့်တာပါကြည့်လိုက်တဲ့အခါကျချင်းချင်းနဲ့ဒီပြောင်းနေတဲ့စိတ်တွေကပေါ်ပြီးပြောင်းပေါ်ပြီးပြောင်းနော်ခုနကစိတ်နှလုံးမตายရတဲ့ကုတ်ကုတ်စားလေးလည်းပေါ်ပြီးပြောင်းပေါ်ပြီးပြောင်းဒါလေးတွေတွေ့ပါတယ်အဲ့ဒါဘာဖြစ်လို့တွေ့လဲဆိုဆင်ញံနှလုံးသွင်းတတ်လို့ အဲလိုရှင်ဉာဏ်နှလုံးသွင်းတတ်တဲ့တတိညာလည်းပေါ်ပြောက်သွားတာတွေ့လိုက်တယ်ရှုမှတ်နေတဲ့စိတ်လေးလည်းပေါ်ပြောက်သွားမယ်နောက်ကဥဒိစ္စကုက္ကုစာလေးပေါ်ပြောက်သွားတယ်ဒါအကြောင်းနဲ့အကျိုးရှုပြီးသားဖြစ်သွားတာတန်တရားရှိတော့လည်းဒီတိုင်းပဲတန်တရားစိတ်ကိုရှုမှတ်မရှုမှတ်ရင်တော့တန်တရားတွေဖြစ်နေမှာပဲရှုမှတ်ရမယ်ရှုမှတ်နေရင်တော့မသိနာအောင်နဲ့ကတ်တော့ရှုမှတ်ပေါ့ရှုမှတ်နေဒီတန်တရားရှိနေပေါ်ပြီးပြောက်ပေါ်ပြီးပြောက်ရှုမှတ်တဲ့တတိညာအကြောင်းပေါ့နောက်က တန်တရားဖြစ်နေတဲ့ဝိသိကိစ္စလေးအကျိုးပေါ့အဲ့ဒီနှစ်ခုလုံးအတွဲလိုက်မြင်မယ်အကြောင်းလည်းမြင်မယ်အကြောင်းလည်းပေါ်ပြီးပြောက်အကျိုးလည်းပေါ်ပြီးပြောက်မြင်ပါတယ်အဲ့ဒါမျိုးရှုဖို့အရေးကြီးတာပေါ့နော်ဒါကတော့ဘုန်းကြီးတို့နိဝရဏရှုမှတ်တဲ့နေ့ပေါ့နော်ခု9နိုင်ခွဲသွားခန္ဓာ9ပါးရှုမှတ်တဲ့နေ့နည်းနည်းပြောမယ်နည်းနည်းနည်းနည်းဒီပေါ့ဗျာရှုမှတ်တဲ့နေ့ရရုံတော့ပါပြီးတော့ခန္ဓာ9ပါးဒီမဲ့သွားမယ်နော်ခန္ဓာ9ပါးခန္ဓာ9ပါးရှုမှတ်တဲ့နေ့ အဲ့တော့ခန္ဓာဆိုတာဘာလဲပထမဆုံးဘုန်းကြီးကဒါကိုနားလည်ရမယ်ခန္ဓာဆိုတာအစုပုံဆိုတဲ့သဘောကိုခန္ဓာလို့ခေါ်တယ်နော်အစုဆိုတော့အဲ့မှာယူဘက်ခန္ဓာဝိညာဉ်ခန္ဓာဒီလိုပြောတယ်ပေါ့ဗျာရူပကယုတ်ခန္ဓာအစုရောယုတ်အားလုံးယုတ်က28ပါးရှိတာပေါ့ဗျာအဲ့ဒီယုတ်28ပါးလုံးစုပုံနေတဲ့သဘောကိုခန္ဓာလားဖျားလို့ဒီလိုမေးလို့ရအဲ့ဒီလိုတော့ဆိုလိုတာမဟုတ်ဘူးဗျာဒီယုတ်28ပါးလုံး ပေါင်းစုနေလို့ဆိုလိုတာမဟုတ်ဟုတ်ပထဝီဓာတ်ဆိုတော့ပထဝီဓာတ်မာတဲ့သဘောလေးမာတဲ့သဘောလေးကအတိတ်မှာလည်းမာတဲ့သဘောရှိတယ်အခုနာဂမှာလည်းမာတဲ့ပစ္စုပန်မှာလည်းမာတဲ့သဘောရှိတယ်ဒီကာလ၃မျိုးအဖြစ်ကာလ၃ပါးကွဲနေတော့ဒီကာလ၃ပါးမှာဖြစ်တဲ့ယုတ်ကိုညံနဲ့ပေါင်းစုတဲ့သဘောကိုယုတ်အစုလို့ခေါ်တယ်ဒီလိုမှတ်ထား မာတဲ့သဘောဆိုအတိတ်တုန်းကလည်းမာတယ်ခုလည်းမာတယ်နောက်လည်းမာတယ်ပေါ့အဲ့ဒါကိုကာလအနေနဲ့ကာလသုံးမျိုးအနေနဲ့ဖြစ်တာညာနဲ့ပေါင်းစုထားတာဒါကြောင့် तू ကဒီခန္ဓာရှုတဲ့ခါကျတော့ဘုန်းတော်ရင်တော့ကလည်းပြောခဲ့ပါလေမှတ်စုလေးလည်းပေးတယ်ဒီခန္ဓာရှုမှတ်တဲ့ကတစ်ဆက်တစ်ပါးသောခြင်းအပြင်ရှုရမယ်ဒါလေးပြောခဲ့တော့ပေါ့နော်ဒါကကြတော့အကုန်လုံးတော့မဟုတ်ဘူးဗျတချို့ကဒီ7မျိုးလုံးကို ရှုရမယ်ဆိုတာမျိုးမဟုတ်ဘူး तू က तू အတွင်းနဲ့ तू ရှုရတယ် ကိုကကာလအနေနဲ့ရှုမလားပစ္စုပန်အတိတ်နာကကာလအနေနဲ့ရှုမလားတန်တန်အစ္စဒဗေဒတန်တန်အနေနဲ့ရှုမလားသူအတွဲနဲ့သူပဲရှုအောင်အကုန်လုံးရှုကြမလို့ဘူးနော်ဟောလာတွေကဒုက္ခမအနေနဲ့ရှုမလားဟောလာတွေကဆိုဉာဏ်မျက်စိဖြင့်ကြည့်ရှုဆင်ရင်ပေါ်လွင်ထင်ရှားတဲ့ယုတ်ဟောလာတွေကယုတ်ဉာဏ်မျက်စိဖြင့်ကြည့်ရင်မပေါ်လွင်မထင်ရှားတဲ့ဒုက္ခမယုတ်ဒီအတွဲအနေနဲ့ရှုမလားသို့မဟုတ်ဟိနပဏိတပုဂ္ဂိုလ်အနေနဲ့ရှုမလားဟာမျိုးပေါ့ ဟိနပရိဒါယုတ်ဆိုတာဟိနဆိုအပေလေးပုံမှာဖြစ်တဲ့ယုတ်ကြတော့ဒါဟိနယုတ်ပေါ့သူ့တဲ့ကြောင့်ဘုန်းကြီးတို့လူသားတွေကသူ့တဲ့မြင့်မြတ်တဲ့ကကြပရိဒါယုတ်နော်အပေလေးပုံသားနဲ့လူနဲ့ဆိုအဲ့လိုခွဲလို့ဒါကလူနဲ့နတ်လူရဲ့ယုတ်ကဟိနယုတ်ဖြစ်သွားရအောင်နတ်ရဲ့ယုတ်ကပဏိတယုတ်ဖြစ်သွားရမြင့်မြတ်တဲ့ဒါကနတ်နဲ့ပြမနတ်ရဲ့ယုတ်ကဟိနယုတ်ဖြစ်သွားရပဏိတယုတ်ဆိုတာပြမရဲ့ယုတ်အဲ့လိုမျိုး ဘယ်လိုရှုရှုတဆင်းနဲ့တဆင်းမြင့်တက်သွားရင်ဒါဟိနပဏိတာကိုယ်ရသွားတော့နောက်တစ်ခုကတော့ဒူရတန်ဒီကဌာနအပြင်လည်းရှုနိုင်တယ်ဌာနအပြင်ဆိုဌာနဒူရရုပ်ဆိုတာဘာလဲဆိုတော့ဉာဏ်ဖြင့်လှမ်းကြည့်လွယ်လကူသိနိုင်တဲ့ရုပ်မျိုးနော်ဒါကိုတန်ဒီကရုပ်လို့ခေါ်တယ်ဉာဏ်ဖြင့်လှမ်းပြီးယူရင်လွယ်လကူမသိနိုင်တဲ့ရုပ်မျိုးဒူရရုပ်ပေါ့အဲတော့ အလုံးက12မျိုးရှိတာပေါ့နော်အဲ့တော့ဘုန်းကြီးတို့ကကာလအနေနဲ့ရှုမလားကာလအနေနဲ့ပြစ္ဆုတ်ပါဒိဋ္ဌာကဒီလိုရှုနိုင်တယ်ဟိုဒီ12မျိုးလုံးကိုအကုန်လုံးပေါင်းပြီးရှုရမယ်လို့ဆိုလိုတာမဟုတ်ဘူးနော်ဒါလေးကိုနားလေသဘောပေါက်ထားဖို့အဲ့တော့အတိတ်နာကပြစ္ဆုတ်ပံဒါ3မျိုးကာလအနေနဲ့ရှုနိုင်တယ်ဒါတတွဲအစ္ဆဒဗေဒအနေနဲ့ရှုနိုင်တယ်ဒါတတွဲဘုန်းကြီးတို့မာသရိပ္ပံတုတ်မှာကြတော့အစ္ဆဒဗေဒရှုဖို့တွေ့ရလိမ့်မယ်နော် ဘုနော်အတုပါပဲဖြစ်ဖြစ်အာနာပါနာပဲရှိအစ္ဆတောင်ဝဘေးတောင်ဝဒီလိုဟောထားတယ်။နောက်ဩလာရိကဒုက္ခမနှစ်မျိုးอ่ะတတွဲဒီလိုလဲရှုမှတ်နိုင်တယ်ဟိနပဏိတဒါတတွဲပေါ့ဒါလိုလည်းရှိဒီလိုလဲရှုနိုင်တယ်ပေါ့နော်ဒုရတဏိကဒီနှမျိုးအနေနဲ့တတွဲဒီလိုသူ့နေရာနဲ့သူပေါင်းစုပြီးရှုနိုင်တော့ပေါ့အဲ့လိုမှတ်ထားမယ်နော်အဲ့တော့ခုနကခန္ဓာ၅ပါးရှုမှတ်တဲ့နည်းလေးကိုရင်ပြန်ထိုးလိုက်ပေါ့ဒီခန္ဓာ၅ပါးရှုမှတ်တဲ့နည်းနော် အဲ့မှာရှုဘက်ခန္ဓာဝေနခန္ဓာသင်ညက်ခန္ဓာသင်္ခါရှုတဲ့ခါကျလေသူကအကြောင်းကိုအကျိုးကိုရှုခိုင်းတာပြန်တယ်ဒီမှာခါလဲလို့မဟုတ်ဘူးဟိုရှေးရှေးတုန်းကဘုန်းကြီးတို့ကာနုပဒနာပိုင်းတို့ဘာတို့ဝေနာနုပဒနာပိုင်းတို့စိတ်ဓာနုပဒနာဉာဏ်ပိုင်းညာတော့ဒီအကြောင်းမရှုခိုင်းဘူးဒီမှာကျတော့အကြောင်းလည်းရှုခိုင်းတယ်အကျိုးလည်းရှုခိုင်းတယ်ဒါမျိုးနှစ်ခုလုံးပေါ့ နော်အဲ့မှာခန္ဓာ၅ပါးကြည့်လိုက်ဒီယူဘက်ခန္ဓာဆိုသူ့ရဲ့အကြောင်းတရားတွေကိုရှုရရုပ်အဲ့ဒီအဲ့တော့သူ့ရဲ့အကြောင်းတရားတွေမှာကိုကတတိတမာရီအကောင်မကောင်းဘူးဆိုဒီအကြောင်းတရားတွေအကုန်လုံးမမြင်နိုင်ပါဘူးရုပ်ဒီခန္ဓာကိုယ်ကြီးဘာလို့ရလာလဲမေးရင်အတိတ်ဘဝတုန်းကဒီထူထောင်ခဲ့တာပေါ့ဗျာဒီပြုတ်လုခဲ့တာပေါ့နော်ကံတွေပြုတ်လုခဲ့လို့ဒီခန္ဓာကိုယ်ကြီးရလာ ဘာဖြစ်လို့ဒီကနေပြုလုပ်လာဆိုဒီရုပ်ခန္ဓာကိုရလာရင်ချမ်းသာမယ်ဆင်းရဲမယ်ဟိုမွေးအိုနာသေးဆိုဒုက္ခတွေမမြင်ဘူးမမြင်တော့လိုချင်တာပေါ့ဗျာနော်မမြင်တာအဝိဇ္ဇာပေါ့လိုချင်တာတဏှာပဲလိုချင်လာတော့ဒီကံတွေပြုလုပ်ခဲ့တယ်လူဘဝရအောင်လုပ်ခဲ့တယ်နတ်ဘဝရအောင်လုပ်တယ်ပြမဘဝရအောင်လုပ်တယ်ဟောမွေးခြင်းကနေစပြီးသေသည့်တဲ့အစာဟာရတွေကထောက်ပံ့ပေးတယ်မိခင်ဝန်တွေကနေဖြစ်ဖြစ်ဖြစ်ဒီခန္ဓာကိုယ်ကြီးဒီမှာကြီးထွားလာတာအဲ့ဒါပဲအကြောင်းက နော် ဟိုဝိဇာတဏကံလို့ကြတော့ဒီအတိတ်ကြောင်းလို့ပြောလို့ရတော့ပေါ့နော်ဒီအာဟာရကြတော့ဒီပြစ္ဆုတ်ပံကြောင်းလို့ပြောလို့ရတယ်အဲ့ဒီအကြောင်းတရားတွေကိုကိုကသမာဓိတိတ်အာမကောင်းရင်တော့ဒီအကြောင်းတရား၅ပါးလို့မြင်ဖို့ခက်ပါတယ်တာမန်အနေနဲ့ရှုမယ်ဆိုရင်ဒီယုတ်တရားကြီးဟောတာဒီအာအစာဟာရအကြောင်းပေါ့အဲဒီယုတ်ခန္ဓာကိုရလာတယ်ဒါအကြောင်းဒီလိုရှုမှတ်လို့ရပါတယ်။နော်စတော့ပြီးတဲ့ကအဲတော့ तू က အကြောင်း၄မျိုးပေါ့အဲ့ဒီအကြောင်းကိုလည်းရုပ်ကိုရှုတဲ့အခါကျအကြောင်းကိုလည်းရှုရမယ်ဒီရုပ်တဘာဝအောပထဝီတဆိုပါတော့ပထဝီတရှုမှဆိုရင်ဝါယောတပေါ့လေတော်တော်များများဝါယောတရှုတာဆိုတော့ဝါယောတတွန်းကန်တဲ့သဘောပေါ့ဒီတဘာဝပေါ်ပြီးပြောက်လည်းရှုရမယ်ဒီဝါယောတဘာပြီးလို့အစာအာဟာရတွေစားလို့တောက်လို့ဒါဖြစ်တာဟုတ်ပြီအစာအာဟာရမစားဘဲမတောက်ဘဲနဲ့ဘုန်းကြီးတို့ဘယ်ဒီဝါယောတ မဖြစ်နိုင်တော့အစာရည်သာပြတ်သွားပြီဆိုဘယ်နဲ့မှလုံးမရဘူးဖြည်းဖြည်းနဲ့ဟောလာတေဖို့ပဲရှိတော့အဲကြောင့်သူကဖြစ်ကြောင်းကိုလည်းရှုရမယ်ဖြစ်ချင်းရဲ့ဖြစ်မှုကိုလည်းရှုရမယ်ပရိဝိဒါလေးဟောတွန်းကန်တဲ့သဘောလေးလည်းရှုမယ်သူရဲ့ဖြစ်ကြောင်းကိုလည်းရှုမယ်အကြောင်းလည်းရှုအကြောင်းလည်းရှုအကျိုးလည်းရှုပေါ့ဒါမျိုးပြောတယ်ဒါကဟိုယူဘက်ခန္ဓာဝေဒနာခန္ဓာကြဘလို့သူ့ရဲ့အကြောင်းကဘာလဲဆိုဝိဇာတနာကံဒါအတူတူပဲအရင်ဒိဋ္ဌိဘဝကဘုန်းကြီးတို့ဒီ မသိလို့လိုချင်လိုချင်တော့ဟုတ်လားမသိတော့လိုချင်လိုချင်တော့ပြုလို့ပြုလို့မသိတော့လိုချင်လိုချင်တော့ဆွဲလန်းဆွဲလန်းတော့ပြုလို့ပြုလို့တော့ရာရာကြီးတော့ခံရပြီတော့ဒါပြိဿသမုပ္ပါအကုန်လုံးကိုပြောတာဆုံးလုံးဆရာတော်ကြီးအတူချုပ်ပြီဒီမှာကြတော့ဒီတရားတွေကဘုန်းကြီးတို့ပြိတ္တာမိတာမကပါဠိတော်မှာလာတော့ပြန်ရေးထားတာရောဝိဇ္ဇာတနာကံကြောင့်ဘုဒီဝိနာဖြစ်တယ်ဖတ်တာပိစ္ဆဝေဒနာဆသကတုတ်တာလှမြောက်ကြည့်လိုက်ဒီဖတ်တာလေးကဒါပစ္စုပန်ကြောင့်ပဲ ဖတ်တာလေးကကောင်းတဲ့အာယုံတွေးထိပေးလဲကောင်းတဲ့ဝိညာဉ်ဖြစ်တာဖတ်တာလေးကမကောင်းတဲ့အာယုံတွေးထိပေးလဲမကောင်းတဲ့ဝိညာဉ်ဖြစ်တာနော်အောက်အောက်မသွားတော့နဲ့အပေါ်ကပဲခုနကပဲခုနခုနခန္ဓာ၅ပါးပြောနေအောက်မဆွဲနဲ့ဒီဖတ်တာလေးကနေပြီးတော့ဒီမကောင်းတဲ့အာယုံတွေးထိတွေးထိပင်ဒုက္ခဝိညာဉ်ခံစားရတယ်ဖတ်တာလေးကနေပြီးတော့ဒီကောင်းတာလည်းမဟုတ်ဆိုးတာတွေးထိပေးလိုက်ရင်ဒါ ဥပ္ပခာဝင်တာဖြစ်တယ်ဒီဖတ်တာကိုလေဒီဟာကြတိတ်တိမ်မွေ့သွားပြီနော်စေတသိက်အတွေ့အထိဖတ်တာကိုလေဒီဟိုအတိတ်ကြောင်းနေရတော့ဟိုအတိတ်ကရောဝိဇာတဏကံတော့မြင်မြင်ဖို့ခက်တော့ဗောဇန်သမာဓိတွေဘာတွေရမှမြင်ဒီဖတ်တာတော့မြင်နိုင်တယ်ဗောနော်ဒီဖတ်တာကြောင့်ဒီလိုရောဖတ်တာပိစာဝေဒနာဒါဒီလိုပဲဗောတင်ညာစေသင်္ခါရဒါတွေကမြင်နိုင်တယ်ဒီအကြောင်းတရားကိုအ ਨੇ ဆုံးရှုနိုင်ရမယ်အဲဇန်သမာဓိတွေသမာဓိတွေတိတ်အကောင်းနေရင်တော့ခုနက ဝိဇာတဏကံနေရဒါတွေလည်းမြင်နိုင်ပါတယ်အ ਨੇ ဆုံးတော့တစ်ခုလောက်မြင်အောင်ရှုပေါ့နော်နော်ဝေဒနာသဘောပဲရှုတင်ညာဆိုသင်္ခါရသဘောပဲရှုရှုနော်ဝိညာဉ်နာယုတ်နော်အဲ့ဒီမှာလေယုတ်နံကြောင့်ကိုဝိညာဉ်ဖြစ်တယ်ဒါကတော့ခုနဆာစကတုတ်တွေပြန်ကြည့်ရတော့ဗောနော်ဒီဆာစကတုတ်ဓမ္မယုတ်ဆိုတာယုတ်ကောနာကိုယောနေတာနော် အဲ့ဒီဟာကြောင့်မို့ဒီဝိညာဉ်စိတ်တွေဖြစ်တဲ့ဆိုတော့ဒါထင်ရှားတယ်အဲ့တော့ဒီခန္ဓာ၅ပါးလုံးကိုတစ်ခါလေးလေးကြရင်ဘုရားကပေါင်းဟောတာတွေရှိတယ်ခန္ဓာ၅ပါးလုံးတပြန်ပြန်လေးရှုလို့ရဥပမာဆိုပါတော့ဗျာဘုန်းကြီးတို့ဝိညာဉ်ခန္ဓာဒုက္ခဝိညာဉ်ရှုနေတယ်ဆိုရင်ပူပြီးတော့ဒုက္ခဝိညာဉ်ကတစ်ခါလေးလေးပူပြီးတော့ခံစားနေရတယ်ရှိတယ်အေးပြီးခံစားရတာရှိတယ်ဒါမျိုးပေါ့ပူတဲ့သဘောအေးတဲ့သဘောဒါရုပ်တရားယူပက္ခဏာပဲ ခံစားနေတဲ့သဘောလေးကိုကိုယ်ကရှုမှဒါလေးလည်းခံစားနေတယ်သိနေခံစားနေတဲ့သဘောဒါဝေဒနာခန္ဓာရှုနေတာဒါလေးကိုပေါ်ပြီးပြောအနေစဒုက္ခနာတ္တနဲ့ဒါလေးကိုမှတ်သားနေတာပေါ့ပူတဲ့သဘောလေးမေမာတဲ့သဘောလေးအေးတဲ့သဘောလေးလေးတဲ့သဘောဒါမှတ်သားတာတင်ညက်ခန္ဓာပဲဒါကိုလည်းဘုန်းကြီးတို့ရှုမှိုင်းနေတွေ့တယ်ဒီအာယုံပေါ်ရောက်သွားအောင်တင်ပေးတာချိန်ပေးတာရွယ်ပြတာသင်္ခါရတွေပဲဒီအာယုံလေးတွေကိုပူပြီးခံစားအေးပြီးခံဒါသိနေတဲ့သဘောဝိညာဉ်နဲ့ခန္ဓာပဲ ဒါခန္ဓာ၅ပါးရှုမှတ်တဲ့နေ့နော်တခုရှုတာနဲ့အကုန်လုံးပါနေတယ်ဒါကြောင့်မြတ်စွာဘုရားကဒီခန္ဓာ၅ပါးရှုရရှုမှတ်တဲ့ခါမှာအနေဆာမြောင်ရှုဆိုတာမျိုးမိတ်တာရှိတယ်ဟိုဂိရိမာနနာတောက်ထဲမှာနော်ရူပအနေဆာဝေဒနာအနေဆာတင်ညာနေတဲ့သင်္ခါရဝိညာဏအနေဆာဒီဒီလိုမိတ်သွားတယ်ဒါအနေဆာမြောင်ရှုအနေဆာမြင်အနေဆာမြင်နတ္တမြင်နဲ့ဒုက္ခမြင်နဲ့ဒုက္ခမြင်နတ္တမြင်ဒါမျိုးတွေလည်းဟောထားတာပေါ့ဗျာ ဘာပဲဖြစ်ဖြစ်ဘုန်းကြီးတို့ကဒီအခုလိုခန္ဓာ၅ပါးတတ်တတ်ရှုမယ်ဆိုရင်ခါတိုင်းလိုဒီရုပ်တဘာဝနာမ်တဘာဖြစ်ပြလောက်တယ်မကဘူးအကြောင်းကိုလည်းရှုတတ်မယ်ရှုတတ်ဖို့လိုတယ်နော်တကယ်လို့ဒါတွေကလည်းလက်တွေ့ပိုင်းနဲ့ဆိုင်တာပေါ့နော်အဲလက်တွေ့လုပ်ရင်းနဲ့ကျင့်ရင်းနဲ့ဒါမျိုးဆိုရင်တော့ပိုကောင်းပါတယ်ဟိုလိုဆိုနာယုံတက်တက်ကတော့ပြောလို့တော့နားလည်းတရောင်ရောင်ပေါ့ဗျာပြီးတော့လည်းမေးပြောက်သွားတယ်အဲကြောင့်မို့ ကျင်းနဲ့လုံနိုင်ကိုရည်ရွယ်ပါတယ်အဲဒီလောက်ပဲပြောမယ်နော်ဒီနေ့ဟောပြောဆုံးဆုံးမတဲ့ဓမ္မနုပဒနာတရားတော်များကိုကြားနာတဲ့တိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မညာဖွညာနိဗ္ဗာန်ကိုရအလွယ်ရောက်လွယ်နိုင်ကြတဲ့ပုံကုန်များဖြစ်ကြပါစေ။တို့ပြောပြီးတော့ဆုနေပြရပါလို့ရှင်ဗျာ။